မတမနာဒီခေတ်ဒီခါမှာပိုးမှန်တယ်နော်ဟင်းဒီခေတ်ဒီခါမှာပိုးမှန်တယ်ဒါနံသဗ္ဗထသရကံဒါနေနာပိယဝါစာယဩနမန္တိနမန္တိသဒါနေနာသဘေကံလှူဒန်းခြင်းဖြင့်၎င်းပိယဝါစာယသာချစ်ဖွယ်သောစကားကိုပြောဆိုခြင်းဖြင့်၎င်းဩနမန္တိမြင့်တဲ့နေသောပုဂ္ဂိုလ်သည် နမန္တိညွတ်ကြလာရ၏တဲ့ဟော သေကံလှူဒန်းခြင်းသေကံခြင်းစွန့်ကြဲခြင်းလှူဒန်းခြင်းဖြစ်ပေါ်သောစကားကိုဆိုခြင်းအပြင်မောက်ကြွထောင်တက်နေတဲ့ပုဂ္ဂိုလ်လည်းတခါပဲတခါတည်းညွတ်ကြလာတော့တာပဲမဟုတ်ဘူးလားအမှန်တမှန်တဲ့တရားတော်လေဒါကြောင့်မလို့ပေးလူချင်းရဲ့ဆန့်ကျင်ပဲဖြစ်တဲ့မစ္စရိယနှမျောတွန့်လို့ချင်းအငြိအကျေးစိတ်ထဲမှာတင်လာပြီဆိုလို့ရှိရင်တော့ အဲ့ဒီအညစ်အကြေးကိုမြန်မြန်ကြီးလျော်သေးပြစ်လိုက်မှာတဲ့ဒီအညစ်အကြေးဝင်ပြီဆိုလို့ရှိရင်အကျိုးရုပ်ပြီးတာမှတ်ကြော့တဲ့မပေးမလူမုံသေးဟူဤတဲ့မပေးမလူမုံသေးဟူဤဆိုမပေးမလူမွဲသေးဟူဤဒါတော့မမှန်ဘူးလားမှန်တာပဲသရမရှိမပေးမလူမွဲသေးဟူဤနော်ပေလူတတ်သောချစ်စေကြောဤ လူဘောဌာနာဤလောက၌စိတ်ကကြည်စွာစေရနာနှင့်တရာဝန်တွင်ပေးကမ်းခြင်းကရခြင်းတတဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တတာမြတ်စွာဘုရားလက်ထက်ကရာဇဂိုပြည်နဲ့မလားမကမှတက်ကာရဆိုတဲ့ရွာကြီးတရွာရှိတယ်နိဂမနနိဂုံးလို့ခေါ်တယ်နိဂုံးဆိုတာရွာကြီးပါပဲရွာကြီးဆိုတော့ အင်ကြီး3000ကျော်4000ပေါ့လေရွာကြီးတရားရှိတယ်အဲ့ဒီရွာကြီးမှာတထေးကြီးတူရှိတယ်နာမည်ကဥကောတိယတဲ့ဥကောတိယတဲ့အင်မတန်ကြွယ်ဝချမ်းသာတဲ့သားရီသမီးတွေနဲ့စီဝါဥစ္စာကလည်းပြီးပြီးစုံစုံကြွယ်ကြွယ်ဝဝချမ်းချမ်းသာသာဒါပေမဲ့အချွေအရာတော့နေပါရှာတယ်တဲ့ဘယင်က တထေးဘွဲ့စာဘွဲ့ပေးထားတယ်ခမပြခင်ကတော့ဆိုရင်စာဘွဲ့ပေါ့ဘယင်ကတထေးဘွဲ့ပေးထားပြီဆိုရင်အဲ့ဒီတထေးဟာနေ့စဉ်နဲ့အမျှဘယင်စီသွားသွားပြီးတော့ခစားရတယ်ဒီအကြောင်းကိစ္စအလောက်ကရှိလို့တော့မဟုတ်ဘူးဘယင်ကအချမ်းရံနဲ့နေကြတာကိုဒီဘက်ကမူကြီးမယားတွေဒီဘက်ကဘုံမူကြီးတွေသေနာပတိတွေ ဒီဘက်ကပညာရှိကြီးပရောဟိတ်ယမေရရှိကြီးတွေဒီထဲကဒီဘက်ကတထေးကြီးတွေငါတိုင်းဒီမှာစုံနေပေါ့မျက်စိရောနားရောလက်ရောဝမ်းရောစုံနေပေါ့အဲ့ဒါလိုနေကြတာဒါကြောင့်မို့အလုံးမရှိပဲလေဟိုတထေးတွေကလည်းသူတို့လည်းအလုံးမရှိပဲကိုကဲအလုံးမရှိငါရှိလားထိုင်ရဟဲ့ဟုတ်ကဲ့လား သူတို့အလုံးမရှိဘူးဆိုသူတို့ဟာသူတို့နဲ့အကျိုးမရှိဘူးဘယင်ရှိလာဆိုင်လာထိုင်နေဆိုတော့ဘယင်မှာတိုက်တိုက်ဝုံဝုံနဲ့ခန့်ခန့်ညံ့ညံ့မဖြစ်ပေဘူးလားအဲ့ဒါမဟုတ်လားကပေးတော်ထိုင်ခိုင်းအောင်ပါဒါဘယင်ရှိအမြဲခါစားသွားတယ်နမယဘသူတဲ့ဥက္ကတိယဘလောက်များချမ်းသာခဲစာပွဲရသည်ဒီဘီလီယနာကြီးကောခုခေတ်မှာမီလီယနာကိုတထေးမခေါ်တော့ဘူးဟုတ်ကဲ့လား တန်းလောက်ကျွဲတာတော့တတိမခေါ်တော့ဘူးတန်းထောင်နဲ့ချီကျွဲမှပဲတတိခေါ်တယ်ဒါကြောင့်ဘီလီယံနာကြီးအဲအချွေရံကတော့နဲရှာတယ်တဲ့ဘာကြောင့်အချွေရံနဲတာဟမ်အချွေအရံဆိုတာချွေမရံတယ်ဆိုမဟုတ်လားဒါဖြင့်သူ့မှာအချွေရံပြီးတာဘာကြောင့်လဲမချွေလို့ပေါ့မဟုတ်ဘူးလား အဲမချွေဘူးဆိုတဲ့ကသူ့မှာဘာအညစ်အကြေးတွေတင်းနေပြီတော့မစ္စရိယအညစ်အကြေးနှမျောတွန်းတို့ဝန်တိုတဲ့အညစ်အကြေးတွေတင်းနေပြီတဲ့သူ့စိတ်မှာတနေ့တော့ဘယက်စီအခါစားသွားသွားတဲ့အခါကျတော့လမ်းမှာလူတယောက်မုံစီကျော်တွေအိုးကင်းကြီးနဲ့အပြည့်မုံစီကျော်တွေတဝါကြီးအာရပါရလိုးနေတာသွားတွေ့တယ် ဘသူကတွေ့တာဘာမုံနေမုံစီကြော်နော်ကိတ်မောက်လောက်ကောင်းလားကိတ်မုံတဲ့ကောင်းတယ်မကောင်းပါဘူးမလုံးနဲ့မုံစီကြော်ပြောင်းပြောင်းအီပြော့ပြော့အီလေးများကြော်ထားပြီဆိုလို့ရှိရင်အဲ့ဒါကိတ်မုံနဲ့ကောင်းတယ်ရှင်းထားကြည့်ပါလားဘုန်းကြီးတို့လာကတ်ကြည့်လေကိတ်မုံနဲ့မုံစီကြော်ဟုတ်ပဲမုံစီကြော်ပဲစားတာဒေါသကို ဒါဆိုတော့မုံစီကြော်ပဲစားတာပေါ့ဒလကမြကြောလာတခါတခါကြောလာလို့ရှိရင်တဲကောင်းတယ်ဒါပေမဲ့လို့ဒလယောဂီကပြန်မလို့ရဘူးတခါလွတ်လိုက်ပြီဆိုရင်သူဟာတမိတမောနေရောညအဲ့ဒီလူတဝါကြီးအာရပါရလိုးနေတာကိုတထေးကြီးမြင်တဲ့အခါကျတော့တရီရိုးလာမလေးစလိုက်ချင်တာဟဲ့မုံစီကျော်တွေကောင်းရင်ဒါသူ့စားရတာသူ့စားရမြင်တာနဲ့ငါ့ကိုစားကြင်လာတာပဲတီကြလာတယ်။ဒါနဲ့ဘယင်စီရခါစားသွားတော့ သွားတော့စိတ်မဖြောင်းဘူးဘယင်ရှိတာနေရတယ်စိတ်ကဘယ်ရောက်တယ်ဟုတ်စီကြော်စီရောက်တယ်အာဘယင်မာမိတ်လို့မိတ်မှလည်းမသိဘူးတခြားမူကြီးမရတင်တာမသိတယ်ဘာလျှောက်ထားလို့လျှောက်ထားမှလည်းမသိဘူးစိတ်ထဲကမုန်းစီကြော်မုန်းစီကြော်ဒါပဲဖြစ်နေအဲ့ဒါနဲ့ပြန်သွားရောအိမ်ပြန်သွားတော့လမ်းလျှောက်စဉ်းစားသွားတယ်အဲ့ဒီမုန်းစီကြော်စားရအောင်ငါဘယ်လိုလုပ်ပါမလဲ အဲမုတ်စီကျော်ဝဲစားရင်လည်းငါပိုက်ဆံကုန်မှာပဲဒီလိုမဟုတ်လို့ကြော်စားလို့ရှိရင်လည်းငါဆန်နေတင်လဲတွေဒါတွေကုန်တော့မှာပဲကဲဒီလိုဒီလောက်မုတ်စီကျော်မစားပဲနေတာကောင်းပါတယ်လမ်းသွားရင်စဉ်းစားသွားတယ်အိမ်ကြတော့လေဒီမုတ်စီကျော်စားခြင်းတဲ့စိတ်ကပိုတိုးလို့သာလာတယ်ရော့မသွားဘူးရော့မသွားတဲ့ဒီစိတ်ကိုအတင်းနှိပ် ဒီပုံနာခက်တာကတရားကအာမထုတ်ဘူးပဲကိုတရားကအထုတ်ဘူးအထုတ်ဘူးရင်လည်းဆိုအထုတ်ဘူးတယ်ဆိုရင်တော့ तू ဘယ်လိုလုပ်မလဲအဲမမဘောဘယ်လိုမှမလဲအဲစားခြင်းနဲ့စားခြင်းနဲ့မှတ်မှာဘောစားခြင်းနဲ့စားခြင်းနဲ့မှတ်လို့မှတ်စိတ်ကနိုင်သွားပြီဆိုစားခြင်းစိတ်လောဘရော့မသွားဘူးလားရော့သွားမှာအခုတော့အဲ့လိုကလည်းတရားကလည်းမမှတ်ဘူးအဲ့ဒါနဲ့အိမ်ပြန်ရောက်ဘယ်သူမှလည်းမပြောဘူးတထေးကတော့ပြောလိုက်ရင်ပြီးသားပဲဟဲ့ ရှင်မရေငါတော့မုံစီကျော်လမ်းသူများကလာတွေ့လို့မလို့ငါမုံစီကျော်တော့တအိုးကင်းလောက်စားကျင်တဲ့ဟဲ့ဆိုလို့ရှိရင်သူတို့ကမှနေရမလားချက်ချင်းကြော်ကြွေးမှာအဲ့ဒါသူမပြောရဲဘူးအဲဘာလို့မပြောရဲတော့ကြော်ကြွေးလိုက်မှဆိုလို့အဲစိတ်များမခက်ဘူးလားကိုင်ကြော်ကြွေးလိုက်မှဆိုလို့အဲ့ဒါသူမပြောရဲဘူး မပြောရနဲ့အိတ်ခမ်းထဲဝင်ပြီးခွေးပြီးမုတ်စင်ကျော်စားကျင်တဲ့စိတ်အတင်းနှိပ်ပြီးတော့ကြိတ်မိတ်မျိုးချမျိုးသိပ်ဒီစိတ်ကမပြောက်ထမင်းစားခြင်းတန်ထမင်းစားထမင်းစားတော့လဲစပွဲကိုမုတ်စီကျော်ချက်ကြီးကမြင်လားထမင်းစားလို့မရအခါညာအိတ်တော်ပြောက်မလားအောင်မေးလဲအိတ်မက်ထဲလဲမုတ်စီကျော် ရေချိုးရင်လည်းမုတ်စီကြောအဲ့ဒါလိုဖြစ်နေအဲတခါတရံကြတော့စဉ်းစားတယ်ငါတတိကတော့ပြောလိုက်မှပါပြောလို့ဖြစ်သေးပါဘူးပြောရင်ပစ္စည်းတွေကုန်းကုန်းမှအဲ့ဒါလိုနဲ့ပဲ2ရက်3ရက်4ရက်ဘယ်သူမှလည်းမပြော စိတ်ကလည်းမချမ်းသာလောဘနှိမ့်ဆက်ခံရတာအဲ့ဒီလောဘမျိုးဝိတမလောဘမခေါ်နိုင်ဘူးလား ခေါ်နိုင်တာပေါ့ဟုတ်ကဲ့လားမတရားလောဘပဲတာမန်လောဘဆိုတာမန်မြင်တော့စားကြံစိတ်ဖြစ်ပြီးနောက်ကွယ်ပြောက်ပေါ့ဖြစ်ရမှာမဟုတ်ပေဘူးလားနှိပ်ဆက်တော့အဲ့လိုလဲမပြောစားလို့လဲမဝင်တဖြည်းဖြည်းလူကပိန်ချုံလားအသားရည်တွေကလည်းဝါဖြော့တော့လားအသားတွေနဲတာနဲ့အမျှအကျော်တွေကပေါ်လားဥပ္ပန္တုပန္တုကဇတ်တော့ဓမဏိတန်ထဒကတ်တော့တဲ့သူ့ကိုသရုပ်ဖော်ထားတာ ဥပ္ပန္တုပဏိကဇာပန္တုကဇာတော့အသားအရည်တွေကဖြော့တော်သွားတယ်တဲ့ဓမ္မနိတန်ထတကတော့အကျော်ပြိုင်ပြိုင်ထနေတယ်တဲ့တော်တော်မသက်သာတာနော်ဘာနှိမ့်သက်ခံနေရတာဟေးကိလေသာစိတ်မဟုတ်ဘူးလားလောဘကိလေသာနှိမ့်သက်ခံရတာမဟုတ်လားအဲဆင်းရဲအောင်နှိမ့်သက်တယ်ဆိုတာကိလေသာအဲ့ဒါပြောတာပူလောင်စေတတ်နှိမ့်သက်တတ်ညင်မဲစေတတ်တဲ့တရားတဲ့ ကိလေသာမိမိကိယတတ္တဝါကိုပြာပလိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆယ်တွေကိလေသာစဉ်းစားကြည့်ပါသည်တထေစိတ်လွန်ဆွဲနေမှာငါတထေကတော့ပြောလိုက်မှထမရဲ့စားရအောင်ပြောမယ်ကြံမပြောလို့မဖြစ်သေးပါဘူးပစ္စည်းတွေကုန်ကုန်ခက်မှာပါရဲ့ကဲဒီစားခြင်းစိတ်ငါမြို့သိမ့်ထားတာအေးပါတယ် ဒါပေမဲ့လို့ထက်ရစားခြင်းစိတ်ကတိုးတိုးလာတဲ့အခါကျပူလောင်တော့ပေါ့ဒါကြောင့်ကိလေသာခေါ်တာဆိုမိမိကိယာတတ္တဝါကိုဗျာပါလိုက်စုပူလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆဲတွေကိလေသာဆဲတွေ မိမိကိညာတတ္တဝါကိုပြာပါလိုက်စုဥလောင်စေတနှိမ့်ဆက်တတ်၍ထထညစ်ပေပြုတတ်လေဆဲတွေကိလေသာမိမိကိညာတတ္တဝါကို ပြာပါလိုက်စုဘူလောင်စေတနှိမ့်ဆက်တ၍ထထညစ်ပေပြုတလေဆဲတွေကိလေသာသို့ ဘယ်ကိလေသာလောင်မြိုက်ထားလောဘကိလေသာလောင်မြိုက်တယ်တဲ့လောဘကိလေသာရှင်လားသူ့အဖို့ပါသေးတာပေါ့ဩမစ္စရိယဟုတ်ကဲ့လားမစ္စရိယလောင်နေတာအသားရည်လည်းပိန်ချုံကုန်ပြီအရည်တွေလည်းဝါဝင်းဖြတ်တော့ကုန်ပြီအကြောတွေလည်းပြင်းပြင်းထကုန်ပြီဒီတော့တထေးကတော်က တထေမင်းအရေးတကြီးကြီးနဲ့နေတာပထမနေ့တွေအရင်နေ့တွေတော့တာမန်တာမန်ပဲမေးုံဆိုင်ုံပဲအခြေအနေဆိုလာလို့ရှိတော့အဲ့ရဂရင်မမခွေဝေးလေးတထေမင်းအိတ်နေတဲ့အခါကျတော့တထေကတော့ကသွားပြီးနောက်ကျောတတ်ပြီးမေးတယ်တထေကြီးဘာယောဂဝေဒနာဖြစ်လို့တော့ယောဂဝေဒနာဖြစ်ရင်ဆေးစရာပြပြီးကုလို့ရပါတယ် ကုကြရအောင်ဘာဖြစ်တာလဲမေးတယ်။ဘိုင်နာရလားခေါင်းကိုက်တာလားဖြားတာလားဘာရာလားယောဂအစုံမေးတတိတိတတိတိကြီးကမဟုတ်ပါဘူး။အဲ့ဒါလည်းဘိုင်နာရလည်းမဟုတ်ဘူးခေါင်းကိုက်တာလည်းမဟုတ်ဘူးဖြားတာလည်းမဟုတ်ဘူး။ကင်ဆာလည်းမဟုတ်ဘူးတီဗီလည်းမဟုတ်ဘူးပေါ့။အဲ့တော့ကရှိမှာနာမည်မတက်လို့တာပေါ့နာမည်တစ်မျိုးဖြစ်နေလို့တာပေါ့။ဒါတတိကတော်ကထမ်းမိတယ်ဒီလိုဆိုလို့ရှိရင် အိမ်မှာဘသူအလိုမကြလို့လဲကျမအလိုမကြရင်အလိုမကြတာပြောပါတထေမင်းဖြစ်စေချင်တာဖြစ်မယ်တာသမီတွေကတထေမင်းစကားနားမထောင်လို့တာပြောပါကျမခေါ်ပြီးဆုံးမပေးမယ်နားထောင်ရမှာပေါ့အလုသမားတွေကတထေမင်းပြန်လှန်ပြောလို့လားဒါမှမဟုတ်လို့ရှိရင်ကုံနေရှုံးလို့လားတော်တော်စိတ်ရှည်တဲ့တထေကတော့မလေးဆုံးနေအောင်မေးတာအဲ့ဒါလည်းပဲတထေကြီးကဘာမှမဟုတ်ပါဘူးဘာမှမဟုတ်ပါဘူး နောက်ဆုံးဘာမှအကြောင်းရှာမရတဲ့အခါကျနေပါအောင်တထေမင်းဒီဟာရင်ပြေเจ้าနေဒီเจ้าနေကြောင့်မဟုတ်ဘူးဆိုလို့ရှိရင်အခုတထေမင်းကအခြေရမလှဘူးအရင်ရုပ်အရင်ရင်မရှိတော့ဘူးအနာတွေကပိန်ချုံလို့ဝါဝင်းလို့အကျော်တွေကဖြံမင်းထားလို့ဒါတခုတော့တခုကြောင့်ဖြစ်မှာပေါ့ဒီလိုကိစ္စကျမမပြောရင်ဘသူသွားပြောမလဲကျမမှတပါဘသူများပြောเสียရှိသေးလဲအပြစ်မှများပြောเสียတွေတွေးနေလို့လား တို့ပေးစိုက်ပေးလိုက်တယ်အဲ့ဒီအခါကျတော့မှတို့ပေးစိတ်ပေးလိုက်တော့မှမလေးမဟုတ်ပါဘူးကွာမဟုတ်ရပါဘူးမဟုတ်ရမင်းအဲ့ဒါတော့မပြောပါနဲ့ပေါ့အဲ့ဒီအခါကျမှတို့လိုက်တဲ့အခါကျမှထားလာဒီလိုဆိုလို့ရှိရင်လည်းပြောပါအကြောင်းပါလဲကဲဒီလိုဆိုတော့မင်းကမေးလို့မကမေးလာမှာတော့ငါပြောရတော့မှာပေါ့ကွယ်ငါမှအကြီးအကျယ်ပြဿနာကြီးရှိတယ်ပေါ့ ဘာဖြစ်လို့လဲငါဟိုတလောလေးတုန်းကနန်းတော်ဘရင်စီအခါစားအသွာလမ်းမှာကွယ်မုံစီကျော်တအိုးကင်းကိုအာရပါရခွထိုင်ပြီးလိုရနေတဲ့ပုံကိုတယောက်တွေ့တယ်ငါအဲ့ဒီမုံစီကျော်စားကျင်တာအဲ့ဒီနေကြရအခုထိပဲကွယ်အခုမှပြဿနာကိုတထေးကတော်ကတွေ့တာကိုသူတော့ အင်မတန်ကြီးကျယ်တဲ့ပြဿနာကြီးလို့တထေကတော်ကအောင်းမိနေတာအခုတော့အင်မတန်လွယ်ကူတဲ့ပြအမလေးတထေမင်းနဲ့ဒါလေးမြန်အစကတည်းကပြောရပေါ့ကဲတရွာလုံးလောက်အောင်မုတ်စီရော်တွေကြော်လိုက်မယ်ကဲတထေမင်းလည်းစားကျမလည်းစားတရွာလုံးလည်းပေးကံပြစ်လိုက်မယ်အဲလောက်တော့မှာအမလေးဟဲမလောက်ပါမလောက်ပါနဲ့မင်းဒီလိုဆိုငါပစ္စည်းတွေကိုဟောပေါ့ဘာနှိပ်ဆက်တာလဲမစ္စရိယနှိပ်ဆက်တာနော် အောင်မိလိမ့်မယ်ပြိတ္တကဆရာတော်အပြောပါတယ်လို့မဟုတ်ဘူးစာထဲမှာဒီတိုင်းပဲအဲ့ဒီတိုင်းပဲဘုန်းကြီးစာအုပ်ကြီးတော်ဖတ်ပြရင်လေဓမ္မပဒအထကရာမှာပါတယ်အဲ့ဒီဓမ္မပဒပဒအထကရာကိုမြန်မာလိုပြန်ထားတာလည်းရှိတယ်ဓမ္မပဒဝတ္ထုတော်ကြီးဆိုတာရှိတယ်ဒီတော့ကိုင်းဒီလိုဆိုလို့ရှိရင်လည်းပဲတရွာလုံးမကြွေးပါဘူးတရက်ခွက်စာလုံးမှာဟဲ့ဟာတရက်ခွက်စာဆိုလဲကုံရောဘောဟဲ့ တိုက်နေလို့ဆိုလို့ရှိရင်လည်းတလန်းစာပေါ့ကိုနေတဲ့အိမ်ကလမ်းနေရလူတွေဖိတ်ခေါ်ပြီးတော့ကြွေးမွေးပျော်ပျော်ပါပါပေါ့တထေးလည်းပဲတထေးမင်းကြီးလည်းပဲဒါစိတ်ပြောင်းကိုပြောင်းစိတ်ပျော်ကိုပျော်ဖြစ်အောင်ဟာဟာမဖြစ်ဘူးအဲ့လိုလဲဆိုတော့ကုန်မှာပေါ့တလန်းလုံးဆိုနေတာမဟုတ်ဘူးမင်းကမင်းလောက်ကကန်ရတာမဟုတ်ဖက်မဟုတ်တာနဲ့ပဲမင်းကကြွေးချင်မွေးချင်နေတာငါပြန်ကြည့်အောင်မလေးကဲဒီလိုဆိုလို့ရှိရင်လေကျမတို့တအိမ်သာပေါ့ကျမရဲ့ရှင်ရဲ့ တာတွေသမီးတွေရဲ့အလုသမားတွေရဲ့ဒီလိုဆိုတော်ပြီပေါ့အာမေမင်းအတဲပြီဒါနစေတနာကောင်းနေတာဒါလည်းမကြိုးရဘူးတဲ့ကိုင်းဒီလိုဆိုလို့ရှိရင်အလုသမားတွေဖယ်ထားလိုက်ပါကျမတို့မိသားစုပေါ့ဟဲ့သားတွေသမီးတွေဘာလုပ်မလဲသူတို့စားတောက်နေတာနေ့စဉ်နဲ့အမျှပဲကဲကဲကဲဒီလိုဆိုရင်လည်းကျမနဲ့ရှင်နဲ့နှစ်ယောက်တည်းစားပဲချက်ကြော်ကြော်တော့မယ် ဟာမင်းဘာသုံးကြလဲကွာမင်းမင်းစားလို့ဘယ်ဖြစ်မလဲမင်းကစားကျင်တာမဟုတ်ပဲငါစားကျင်တာပဲအောင်မလေးနော်မစ္စရိယာများတကယ်တကယ်ဖြစ်လာတဲ့အခါကျတော့အဲ့လိုဟာတွေအများကြီးတော့တကယ်ပဲဘုန်းကြီးတို့ငယ်ငယ်တွေ့ဘူးတဲ့ငငယ်ကြီးတယောက်မန္တသိကြိုက်တယ်သူချမ်းသာပါတယ် အခုတော့ပစ္စည်းတွေပါတယ်သူတို့အမျိုးတော်တွေရှော့ကြကြကုန်ပြီရှေးခါကတော့သူတို့ချမ်းသာပါတယ်စံနိုင်တော့နိုင်ကြွယ်ကြွယ်ဝဝချောင်းချောင်းလဲလဲပဲမန္တကလည်းတိတ်ကြိုက်တော့မန္တအမြဲတမ်းစားတယ်မန္တကိုအချက်တစ်မျိုးအပြုတ်တစ်မျိုးပြုတ်ကြော်တစ်မျိုးအကြော်တစ်မျိုးအဲ့လိုစားတယ်ဒါမဲ့အဲ့ဒါသူ့ကိုပဲစားရတယ်သူတို့မှမစားဘူးဟုတ်သူတို့မှမစားဘူးအဲလှုပ်ပေးကြပါတယ်သူတို့ကလည်းသူတို့ကကြိုက်တတ်တယ်ကြိုက်တတ်တယ်ဆိုပြီးတော့ မျက်စိမမြင်ရှာဘူးတက္ကကမျက်စိကွဲနေတယ်အဲတက္ကမသိတော်တာပဲအများကြီးသိခံတယ်အဲ့ဒါသူကြိုက်တတ်တာအမြဲတမ်းဒါလုပ်ပေးထားတယ်အဲသူတော့မစားဘူးအဲ့တော့တခါတရံမှာကျမ်းဂန်ထဲမှာဆိုတာတွေလွန်ခဲ့တယ်လို့အောက်မေ့ရတာတကယ်ပတ်ဝန်းကျင်ကိုလှည့်ကြည့်တဲ့အခါကျအဲ့ဒါမျိုးတွေကတကယ်ကိုရှိတာတကယ်တွေ့ရတာအခုလည်းပဲအဲ့ဒီတိုင်းပဲ ကျမနဲ့ရှင်နဲ့နှစ်ယောက်ထဲအတွက်ပဲကဲပဲကြိုးပါမယ်ဆိုဟာမင်းဘာလုပ်မလဲကွာမင်းအသုံးပြပါမင်းစားကြင်တာမှမဟုတ်ပဲငါစားကြင်တာပဲဒီတော့မှတတိကတော့ကအင်းမဖြစ်ချေဘူးတင်းနည်းနဲ့နေတော့ဒီမုံစီကျော်ရောက်နေမှာကဲဒီလိုဆိုလို့ရှိရင်တတိကြီးအတွက်ပဲကြော်မလေတတိကြီးစားရရင်တော်ပြီအဲဒီနေ့ပဲကြော်တော့မှာဟာဟာကြော်လို့ရှိရင်မင်းအောက်မီးဖို့မှာကြော်လို့မဖြစ်ဘူးလေဘာလို့အောင်ဟိုတို့ အိမ်80ရှိတယ်မဟုတ်လားဟုတ်အထက်ဆုံးတက်ငါအိမ်ခန်းထဲမှာကြော်ရမယ်ဘာဖြစ်လို့တော့အဲအောက်ထကြော်လူတွေသိကုန်မှာမဟုတ်သိတော့စားကြံလို့လာတောင်းစားကုန်လို့ရှိရင်ကုံရောပေါ့အမလီဒုက္ခပဲအဲ့ဒါကျမ်းဂန်ဒီတိုင်းပဲအဲ့ဒါနဲ့တို့ပြောကြပါစို့တတိကရောရကဲဒါဖြင့်တတိကြီးရဲ့တတိကြီးအလိုကြပါပဲအဲ့ဒီတတိကြီးရခန်းအထက်ဆုံးတက်မှာကြော်ကျွေးပါမယ်ဆိုပြီးတော့မုံအိုကင်းနေ မုံမှုံနေတင်လေတွေထောပတ်တွေအကုန်လုံးတဲသွားပြီးတော့အပေါ်မှာကြောတယ်တကားပိတ်ပြီးကြောတာပြတင်းတကားတစ်ခုတော့ဖွင့်ထားတယ်ကျန်တဲ့တကားတွေအကုန်ပိတ်တာဘာဖြစ်လို့တော့အေးအဲ့ဒီပြတင်းတကားဖွင့်ထားတာတော့ညှော်မှဆိုးလို့ညှော်မှသာမကြောက်ဘူးဆိုအဲ့ဒီတကားလည်းပယုံမှာပဲမနေ့ကအဲ့ဒီအရှိဘက်က restaurant ကသူကဆုံးကပ်ပြီးတော့သူတို့စီမှာပရိယပါဆိုလို့မလို့သွားပြီးရွတ်ပေးရတယ်ရွတ်ပေးပြီးတော့ဟမင်းနောက်ထက်ကကောမင်းအလုံးအစင်းနဲ့ဖြစ်ပလားပြီးရလားလို့မိဘကံကိုမေးတာပြီးပါပြီဖေရတယ်ဆရာတော်ကြွကြည့်ပါအောင်ဖေရတယ်အဲ့ဒါဘုန်းကြီးလည်းဝင်ကြည့်တယ်သူတို့ကဘာမှမလုပ်ရသေးပဲကိုဟိုဟိုကျွေးတာမွေးတာရောင်းတာမရှိသေးဘူး30ရက်နေ့ကျမှဖွင့်ပါတဲ့အခုကဆိုင်းပုတ်တင်ပွဲမင်္ဂလာတဲ့ အဲ့ဒါနဲ့ဘုန်းကြီးဝင်ကြည့်တယ်ဝင်ကြည့်တဲ့အခါကျတော့အထက်မှာမိဖို့တွေတန်းပြီးလှုပ်ထားတယ်တန်းပြီးလှုပ်ထားပြီးတော့မိသွေးမိဖို့တဲ့မိသွေးမိဖို့ဆိုကျင်းညင်းပဲမိသွေးမိသွေးအများရရရင်တော့အဲ့ဒါအမှန်ကောင်းတော့ပေါ့လေအထက်ကအဲ့ဒီမိဖို့အထက်ကပန်ကာကြီးအကြီးတတ်ထားတယ်အောက်ဆိုင်ပြီးတော့တတ်ထားပြီးအဲ့ဒီပန်ကာကပန်ကာအထက်မှာကခေါင်းတိုင်ရှိတယ်ခေါင်းတိုင်ကအပေါ်သွားတယ် နောက်တခါဟိုအစွမ်းနာခကြကြမှတခါပင်္ဂါတခုသူကတော့နယံကပင်္ဂါလို့တတ်ထားတယ်အထက်ကပင်္ဂါကမင်းဒီပင်္ဂါကဘာလောက်တာလဲဆိုဒီပင်္ဂါကအညှော်အတွက်ပါဗျာတဲ့ဒီပင်္ဂါဖွင့်ထားလိုက်လို့ရှိရင်အညှော်ကအဲ့ဒီပင်္ဂါလေကဆွဲသွားပြီးတော့အထက်ခေါင်းနိုင်တိုင်းတက်သွားပြီးအထက်ရောက်သွားရောအထက်မှာမညှော်ပါဘူးဗျာတဲ့ ဟိုဘက်ပင်္ဂါဟိုဘက်ပင်္ဂါကတော့အပူပါဗျာတဲ့အပူရှိန်ကိုအပြင်ထုတ်တာပါဗျာတဲ့မနေ့ကဗဟုတ်တုတရခဲ့တချို့တချို့နေရာအဲ့ဒါတွေတော့တွေ့ဘူးတယ်တွေ့ဘူးမယ်လို့မမေးဘူးအခုကမနေ့ကတော့အဲ့ဒါလိုမေးလိုက်တယ်တွေ့တယ်ဒါဒီကောတိယတထေဟာဒီနည်းများသိလို့ရှိရင်တော့အဲ့ဒီပြတင်းပေါက်ပိတ်ပြီးတော့အညော်ကိုအထက်ကထောက်ဖောက်တဲ့နည်းနဲ့ယူတဲ့နည်းနဲ့သူထုတ်တဲ့နည်းနဲ့လုံးမှာပဲမဟုတ်ဘူးလားဘာကြောင့်လဲဆိုတော့ ပြတင်းပေါက်ဖွင့်ထားတယ်ဆိုတဲ့ကမတော်တဆများဇော်ကြီးများပြတင်းပေါက်ကဖြတ်ပြန်သွားရင်မြင်သွားမှာပေါ့မဟုတ်ဘူးလားဇော်ကြီးတွေကောင်းကင်ကပြန်တယ်ဆိုမဟုတ်လားမြင်သွားမှာပေါ့ပိတ်ထားရအောင်ပါအခုတော့စိတ်ချလက်ချပဲဘုံ90 90ရှိတဲ့အိမ်မှာအထက်ဆုံးဆင့်မှာတက်ပြီးတော့ကြော်ပြတင်းတစ်ပေါက်ဖွင့်ကျန်တာအကုန်ပိတ် ဇနီးမောင်နှံနှစ်ယောက်တရေကြီးကိုပျော်လို့စားရတော့မင်းစားရတော့မင်းနဲ့တီးတွေကလည်းတွဲလို့ရှိမှာပါပဲကြည်ရတာအဲ့ဒါတို့ကျမ်းဂန်ထဲမပါဘူးဒီကမြတ်စွာဘုရားကလောကကိုသဗ္ဗညုတရွှေဉာဏ်တော်နဲ့ကြည်တော်မူတဲ့အခါကျတော့ဒီကောတိယတထေရဲ့အိန္ဒြေရင့်ပြီးတရားသိချိန်တော်နေတာကိုဉာဏ်တော်မှမြင်တော်မူတယ်မြင်တော်မူတာနဲ့ အရှင်မောက္ကလံကိုလွတ်လိုက်တယ်မောက္ကလံဟိုတက်ကာရရွာကြီးမှာကောတိယတထေဆိုတာသူ့ဇနီးနဲ့နှစ်ယောက်ထဲမုံစီကျော်တွေကြောနေတယ်အခုတောင်းတောင်တော်တော်ပြည့်နေပြီကြောကြောပြီးထဲနေတာပင်ကြွသွားကြီးအဲ့ဒီမုံစီကျော်လဲပါအောင်အလှခံခဲ့တထေဇနီးမောင်နှံလဲငါစီရောက်အောင်ပို့ဟောမြတ်စွာဘုရားတစ်ချက်လို့အမိန်တော်လွှတ်ချလိုက်တယ်ဘယ်သူ့ကိုလဲ အရှင်မဟာမောက္ကလံဒါနဲ့အရှင်မောက္ကလံကြွသွားတယ်ဒီမှာတောင်းပြည့်လူပြီးမောစီကျော်ကျော်လိုက်တောင်းနဲ့ထဲလိုက်ကျော်လိုက်တောင်းနဲ့ထဲလိုက်နဲ့ကြွသွားတော့ရှင်မောက္ကလံကအတော်ပဲအညော်ကြောက်လို့ဖွင့်ထားတဲ့ပြတင်းတွေ့တာနဲ့အရှင်မောက္ကလံကပြတင်းအပြင်ကကောင်းငင်မှာရပ်ပြီးတော့မုံစွန်းခံတယ် ညံ့ညံ့ဖာဖာနော်ဘယ်သူမှမမြောင်လာပါဒီမှာဇော်ကြီးမဟုတ်ဘဲနဲ့အလူကပုံကိုလာရောက်နေဖြစ်မှဖြစ်ရလေနော်အဲ့ဒါကောတိယတရေမြင်တဲ့အခါကျတော့အောင်းမယ်ငါဘယ်သူမှမမြင်အောင်ဒီနေရာလာကြော်မှဒီမှာဒီရဟန်းကဒီလာရောက်လာပြန်ပြီခွက်ကြီးကင်လို့သူ့ဘို့ကြော်တာများအောင်းမိတ်နေသလားမသိပါဘူးဟဲ့အရင်ယဟန်း ကြော့ပါသေးရဲ့မလောက်နိုင်ဘူးကြွတော့ဟောသရတရားမကောင်းဘူးလားကောင်းတယ်နော်ကြော့ပါသေးရဲ့ဆိုတခွန်းပြောပြီးရောပေါ့မလောက်နိုင်မှုကလည်းပါသေးတယ်ကြွတော့ကလည်းပါသေးတယ်နော်အရှင်မောကလန်ကငြိမ်ငြိမ်သက်သက်ကလေးရနေတယ်မသွားဘူးထခါထခါတတိယနှင်းတယ်မသွားဘူးအဲ့ဒီမှာပဲဇန်နဲ့ရပ်ပြီးနေတယ် ကြာတော့တထေစိတ်မချမ်းသာဘူးတိမခံနိုင်ဘူးခဲကွာမဖြစ်ပါဘူးဒီဟန်တို့မုတ်စီကျော်တစ်ချက်တော့လောင်းလိုက်ရအောင်တထေတော်ကြီးကတော့လောင်းညင်နေတာကြာပါပြီရှင်မောက္ကလမြင်ကလေးကလောင်းညင်နေတာအဲတထေကအဲ့ဒါလိုလောင်းညဆိုဆိုမှအဲ့ဒါလိုဆိုကောင်းတာပေါ့ဆိုပြီးမုံတောင်းတဲ့ကမုံကြကြီးယူလိုက်တာလောင်းမလို့ဟာဟာဟာအဲ့လိုအဲ့လိုမဟုတ်ဘူးတဲ့ဒီလောက်ဒီလောက်ကြည့်လောင်းလို့ပဲဖြစ်မလဲတဲ့သူ့ကိုတီးချကြော်ရမယ်တဲ့အဲ့ဒါအရှင်မောက္ကလမူတီးချကြော်ရမယ်တဲ့ ကဲသီးတာလေးရှုကျင်တာကိုသီးတာလေးလူကျင်တာဒါကြောင့်မလို့တိချာကြွရမယ်တဲ့တိချာကြွရမယ်ဆိုတော့ကဲကြော်တာပေါ့တရေကြီးရဲ့အေးကွယ်မင်းမုံကြီးနည်းနည်းပဲလောင်းထက်နည်းနည်းပဲလောင်းထက်ဆိုတော့ဇွန်းနဲ့ခတ်ပြီးတော့တရေကြော်ကမုံနေထားတဲ့အကြီးကိုအိုးကနဲ့လောင်းထက်လိုက်တယ်ရှဲဆိုတဖြည်းဖြည်းတဖြည်းဖြည်းမုံကြက်ကြီးကအိုးကပြေးသွား မှန်တယ်ဆယ်လိုက်ရောလှူမဲ့ကြတော့ဟာဟာဘယ်ဖြစ်မလဲအဲ့ဒါကြီးမင်းကနည်းနည်းထဲပါဆိုများများထဲတာကိုအဲ့ဒါနဲ့အဲ့ဒီမုံကြီးမလူရဗျာမှုတောင်းနဲ့ထဲလိုက်ပြန်ရောဒီတဲ့နည်းနည်းထဲသားမှာဆိုတော့ဇွန်များလေးနဲ့အသာခတ်ပြီးတော့ထဲလိုက်တယ်အထဲကြရှဲဆိုမုံကြီးကကြီးသွားဗျာရောကလှူမဲ့လောက်ပြန်ဟဲ့မဖြစ်သေးပါဘူးမလူနဲ့အဲ့ဒါမလူနဲ့မစ္စရိယတရားများနော်ကြည်သားဒီလိုဟာလောကမှာရှိတယ်နော် ဘလောက်အနှိမ့်ဆက်ခံနေရတယ်လဲဆိုကြည်သမ်းမအောင်အဲ့ဒါနဲ့စိတ်မရှိတော့ဘူးတထေးကဲဒီလောက်တော့မင်းမကြော်နဲ့ငါပဲကြော်မယ်ဆိုပြီးတော့ဘာလုပ်တယ်လဲလို့ဆိုတော့ရောင်းမပြားလေးနဲ့အဲမုံရီတဲ့ကိုရောင်းမပြားလေးအသာလေးတွ့ရတယ်တွ့လိုက်ပြီးမှအဲ့ဒီရောင်းမပြားလေးကိုဦးကင်းကစီတဲ့နှစ်လိုက်တယ်သွားရမီရှဲကနေဆိုမုံရကြကြီးဒါနဲ့နောက်တော့ဇောကျွေးပြန်လာတော့ဂိုင်းရှိတာပဲလူမပဲဆိုပြီးတော့ အဲ့ဒီမုံချက်လူမလို့လူနေသေးတာနဲ့ဥက္ကနရဆက်ပြီးတောင်းနဲ့ထည့်လိုက်တယ်တောင်းနဲ့ထည့်လို့နည်းနည်းအေးတဲ့အခါကျမှကိုင်းအဲ့ဒီခါအဲ့ဒီတစ်ချက်တော့လှူလိုက်ွယ်ဒါနဲ့တတိကတော်ကအဲ့ဒီမုံချက်ဇွန်းနဲ့ကော်ပြီးယူလိုက်တယ်ဟာတောင်းနေရမုံနေရအကုန်လုံးကပ်ပါလာတာကိုအဲ့ဒါတတိယဟာဟဲ့ဘယ်မဲ့ဘယ်လိုလောက်တာတော့ဘယ်နဲ့ဖြစ်တာတော့တစ်ချက်ယူပါဆိုဘယ်နဲ့အကုန်လုံးမဟုတ်ဘူး ဒီတစ်ချက်ယူတာပဲအောက်ကကပ်ပါလာတာဘယ်တတ်နိုင်မလဲတထေကြီးရဲ့ဟမဟုတ်ဘူးပြန်ချအောင်ပြန်ချအောင်ဆွဲခွာကွယ်ဒါနဲ့ဆွဲခွာခိုင်းလို့မလို့တထေကတော့ကြီးဆွဲခွာရတယ်ဒါပေမဲ့မုံကလည်းပဲမကွာဘူးဆွဲလိုက်တိုင်းတောင်းတဲ့ကတခုမုံနေအကုန်လုံးပါလာဘာဖြစ်လဲလို့ဒါဟဲ့ရှင်မောကလန်ကတကူနဲ့ဖန်ဆင်းထားတာကိုဒါနဲ့မောင်တကြတဲ့တတိကရာကြီးဆွဲခွာမရ မရတော့တထေးကြမနေနိုင်ဘူးကဲကွယ်မင်းကအဲ့ဒီကမုံရှက်ကကင်ငါတရားမုံတွေကကင်မဆွဲဆွဲအာဆွဲလိုက်ခွာလိုက်မရတော့ကြမောလိုက်ထိုင်လိုက်နောက်တစ်ခါဆွဲခွာလိုက်အရှင်မောက်ကလန်ကလည်းမပြဘူးဟိုမှာအဲသူမကြံတော့သူအထက်ပြရတယ်ဂိုင်ဂိုင်ဂိုင်ကအတင်ဟန်းအထက်ကြွခဲ့တော့ဆိုပြီးအထက်မှာပြိမောက်နာမှာနေရာခင်းပြီးတော့ပေးထားတယ်အဲ့ဒါထိုင်သူမလို့ပေါ့အရှင်မောက်ကလန်ကအသာမြင့်လွှာချပြီးတော့နေတာ ဟာဇနီးမောင်နှံနှစ်ယောက်မုံနှစ်ခုမုံကြီးဆွဲလိုက်ကြဖက်ဆွဲလို့ခွာမရမောလိုက်ကြထိုင်းနေကြနောက်တစ်ခါထဆွဲလိုက်ကြခွာမရမောလို့ထိုင်းနေကြချွေးတွေကလည်းဒီဒီကြတတိလည်းစားကျင်သိဘယ်ရောက်ကုန်လဲမသိတော့ဘူးကြောက်ကုန်တယ်ဒီတော့မှမောလမကမောဒီစားကျင်သိနှိမ့်သက်လို့မလို့ဒုက္ခလည်းရောက်တော့တတိ တာဝကစိတ်ဖြစ်လာတော့ကဲကွယ်မထူပါဘူးဒီယဟန်အဲ့ဒီကတဒေါင်းလုံးပဲလှူလိုက်ပါတော့အဲ့လိုဆိုပြီးတော့အာရုံများကိုလှူရမယ်တဲ့အဲ့ဒါလိုလှူတာပိုကောင်းတယ်အေးသင်တို့ဆရာမြတ်စွာဘုရားကဘယ်မှာလဲဒီက45ယူဇနာဝေးတဲ့သာဝတိပြည်ဇေတဝန်ကျောင်းတော်ကဏ္ဍကုရိတိုက်ထဲမှာတရင်သုံးရက်ရှိတယ်ဟာအဲ့ဒါတော့အဝေးကြီးမသွားနိုင်ပါဘူးအခုမုံခွာရလို့မောနေရတဲ့အထက် လျှောက်တယ်ဒါရှင်မောကလကကိစ္စမရှိဘူးတည်းတဲ့တင်လိုက်ခြင်းတပါဆိုလို့ရှိရင်မပင်မပန်းခဏလေးနဲ့ရအောင်တို့များဆောင်ခြင်းမယ်အဲဒီလိုဆိုလို့ရှိရင်လည်းတင်တို့စီရမြတ်စွာဘုရားလည်းတွေ့ရတာပေါ့အဲ့ဒါဆောင်ခြင်းပေးပါဆိုတော့ရှင်မောကလကဒိဋ္ဌံလိုက်တဲ့တကူနဲ့ဇေတဝန်ကျောင်းရဲ့လေကားခြေရင်ဟာတထေးရဲ့အိမ်လေကားခြေရင်နဲ့တသက်တည်းဖြစ်ပါစေလို့ဒိဋ္ဌံလိုက်တယ် ပြီးတဲ့အခါကျမှကိုင်းလာတတိယတတိကရောရောလာခဲ့ဆိုတတိကရောကြီးကမုံတော်ကြီးရွယ်လို့တတိကြီးကနောက်ကဟောဟဲဟောဟဲနဲ့လိုက်သွားအောက်ဆင်းလိုက်တယ်အိမ်အောက်ဆင်းလိုက်တယ်အိမ်လေကလည်းရောက်ရောဇေတွန်ကျောင်းလေကရောက်ပြီးသားဖြစ်တယ်ဒါနဲ့ကဲကဲလာလိုက်ခဲ့ဆိုဇေတွန်ကျောင်းလေကပေါ်တက်မြတ်စွာဘုရားစီခေါ်သွားရှေ့ရောက်သွားရောက်သွားတဲ့အခါကျတော့မှမြတ်စွာဘုရားက ကဲဒီမုတ်တွေကိုဆွမ်းကြောင်းမှတန်ဃာတော်အားလုံးကိုကတ်လိုက်စီမံလိုက်လို့ဆိုပြီးတော့အရှင်အနန္ဒာကိုတွဲလိုက်အရှင်အနန္ဒာကအဲ့ဒီအချိန်မှာတန်ဃာတော်900ရှိတယ်အရှင်ဖုရားများမုံတူခံတော်မူကြပါမိမိတို့မြတ်တာတလောက်ယူဆောင်ပြီးတော့လူခံပြီးတော့သုံးဆောင်တော်မူကြပါတန်ခါ900မိမိတို့မြတ်တာတလောက်မြတ်တာတလောက်ပဲယူပြီးဖုံးပေးကြတယ်မုံနေရမကုန်ဘူး သံဃာ900မကုန်တော့ကျောင်းမှရှိတဲ့အလုသမားတွေကျွေးမကုန်ဘူးဘလို့မှမကုန်တော့ကင်တထေးကြီးတို့လည်းစားကြအောင်သူတို့လည်းကျွေးအဲတထေးကြီးလည်းအခုတော့စားတော့စားလိုက်တယ်ဒါပေမဲ့အရသာတော့သိမတွေးတော့ဘာဖြစ်လို့မောသွားလို့စားခြင်းစိတ်ကပျောက်သွားတာကိုအမေအဲ့ဒါသခုတရိရတယ်ပြောအောင်မလားပြောပါဘူးပြောပါဗျာအေးဟုတ် တွေ့ဘူးတယ်မဟုတ်လားအတ္တကိလမထာနိယောဂဆိုတာတွေ့မေဘိက္ခဝေအန္တပပစီတေနာနသေဝိတပါကတမေတွေ့ယောစာယံကာမေတုကာမတုခံလိကနုယောကောဟိနောကမောပောထုဇနိကောအနရိယောနထတံဟိတောယောစာယံအတ္တကိလမထာနုယောကောဒုက္ခောအနရိယောနထတံဟိတောဓမ္မစကြာမှာ ကာမဒုက္ခလိကနေယောဂခေါ်တဲ့ကာမဂုဏ်တရားတွေလိုက်စားပျော်ပါခြင်းဆိုတဲ့အကျင့်ငါတစ်မျိုးအတ္တကိလမထာနုယောဂခေါ်တဲ့မိမိကိုယ်ကိုပင်မဆင်းရဲအောင်ကျင့်တဲ့အကျင့်ကတစ်မျိုးနှစ်မျိုးဒီလိုလာတယ်မဟုတ်လားအဲ့ဒီနှစ်မျိုးလုံးဟာအကျိုးမများဘူးတဲ့ဒီနှစ်မျိုးကိုရှောင်ပြီးတော့အလယ်လန်းအကျင့်ဖြစ်တဲ့မဇ္ဈိမပฏิပဒါမဲ့ခင်ရှစ်တန်အကျင့်မှန်ကိုကျင့်ကြမြတ်စွာဘုရားမိတ်ကြတယ်မဟုတ်လားအဲ့ဒီမှာအတ္တကိလမထာနုယောဂဆိုတာအတိပ္ပယ်ကဘယ်လိုလဲဆိုတော့ မိမိကိုယ်ကိုပင်မဆင်းရဲအောင်ကျင့်ခြင်းအပြင်လောဘစိတ်ဒေါသစိတ်မောဟစိတ်တွေငြိမ့်ပြောက်ကုန်တယ်တဲ့ဒါကြောင့်မို့လို့လောဘဒေါသမောဟကိလေသာတွေငြိမ့်နေရင်ကိုယ့်ကိုယ်ကိုပင်မဆင်းရဲအောင်လုပ်လိုက်တဲ့အဲခန္ဓာကိုယ်ပင်မဆင်းရဲပြီဆိုလို့ရှိရင်တော့အဲ့ဒီစိတ်တွေမရှိတော့ဘူးတဲ့ဒါကြောင့်မို့လို့သူတို့ဘယ်လိုလုပ်ကြလဲလို့ဆိုတော့သူ့ပုံပေါ်တက်ပြီးတော့အိပ်ပြီးလှိမ့်ညာတယ်အိန္ဒိယမှာအိန္ဒိယမှာ သူ့ဘုံမှာတက်ပြီးအိတ်လှည့်ရင်ဘယ်နဲ့နေမလဲဟဲပလက်ကြီးလှန်နေလဲစုဟိုဘက်ဆောင်းလိုက်လဲစုဒီဘက်ဆောင်းလိုက်လဲစုအမလေးတကျွတ်ကျွတ်ပဲဖြစ်နေမှာပေါ့မဟုတ်ဘူးလားအဲ့ဒါတော့တောင်စုတွေစုနေပြီဆိုလို့ရှိရင် လောဘစိတ်ဖြစ်အောင်မလားမဖြစ်တော့ဘူးဒေါသစိတ်ကောဖြစ်အောင်မလားဆုံးနေတဲ့ဒေါသတော့ဖြစ်မှာပေါ့တက်ကြွတဲ့ဒေါသကတော့မဖြစ်ဘူး အဲ့ဒါလို့ကိုပင်မဆင်းရဲအောင်ကျင်းတဲ့လောဘဒေါသမောဟကိလေသာငြိမ့်နေတဲ့သူတို့အယူအဆတကယ်လဲလောက်တယ်သူတို့မှကိုပင်မဆင်းအောင်ကျင့်တယ်ကျင့်နေလောက်တယ်တချို့ကခင်ကမြတ်တဲ့ဆင်းပြီးတော့ရေငုတ်တယ်တချို့ကတော့ရေချိုးတာရေချိုးတာကတော့ကိလေသာကိုခင်ကမြတ်ရေနဲ့မျှောပြလိုက်တာခင်ကမြတ်ရေကအင်မတန်မြင့်မြတ်တဲ့ရေဘယ်ကလာတာလဲဆိုတော့တိဝနမင်းကြီးရဲ့ရောင်တုံးကကေလာသတောင်ပေါ်မှာတရားထိုင်နေတဲ့ကိလ ကေအတိဝနမင်းကြီးရဲ့ရောင်တုံးကနေပြီးတဖြည်းဖြည်းစီးဆင်းလာတဲ့မြစ်တဲ့ဒါကြောင့်မလို့အင်မတန်မြင့်မြတ်တဲ့အဲ့ဒီမြင့်မြတ်တဲ့မြစ်ရည်တွေကိုဆင်းပြီးရေချိုးရင်လောဘဒေါသမောဟကိလေသာတွေအငြိအကျေးတွေပြောင်းဆင်းသွားရောတဲ့ဒါကြောင့်မလို့ငင်ငမြစ်ထဲဆင်းရေချိုးရတယ်တချို့ကတော့ရေငုပ်တယ်ရေငုပ်တာကတော့တခြားမဟုတ်ဘူးကိုယ့်ကိုယ်ကိုပင်မအောင်လုပ်တာဖွာကနေငုပ်လိုက်အကြာကြီးနှာခေါင်းပိတ်ပြီးတော့အသက်အောင်မိနေလိုက်တော်တော်ကြာပြန်ပေါ်လာလိုက်ခဏရှိပြန်ငုပ်လိုက် ငုံလိုက်ပြီးကြာကြီးနေလိုက်တော့ကြဖွာနဲ့ပေါ်လာလိုက်တွေ့ဘူးလားကလားတယ်အိန္ဒိယမှာတော့ရှိတယ်အဲ့လိုလို့တာအဓိပ္ပာယ်ကဘာလဲလို့ဆိုတော့ကိုယ်ပင်မဆင်းရဲပြီဆိုတော့လောဘဒေါသမောဟကိလေသာမရှိဘူးတဲ့ဒီတော့အဲ့ဒါဒီနေရာမှာဟုတ်တယ်လို့ပဲကောတိယတထေမုံခွာရတာပင်မဆင်းရဲလားမောလာတဲ့အခါကျတော့စားခြင်းသိရှိသေးလားဟောလောဘငြိမ့်မသွားဘူးလားမဲသူကဟုတ်တုတ်တုတ်လားမသိဘူးဟမ် ဘယ်နဲ့တော့သဘောတူကြလားမတူပါဘူးဘာဖြစ်လို့လဲမောနေတော့ပင်မဆင်းရဲနေတော့မယ်မလိုချင်မစားချင်တာပင်မဆင်းရဲပြေသွားပြီအမောပြေသွားပြီဆိုရင်လာအောင်မှာပေါ့ဟုတ်ကဲ့လားမူပြီးလို့မလို့အိမ်ရောက်အော့အမ်းပြီးတော့နေလို့မလို့မခံတာတဲ့အခါကျတော့အမှုသမားငါထိုင်းရလို့မတော့တော့ဘူးခဲ့အဲ့လိုဆုံးပြလိုက်တာဒါပေမဲ့လို့တတော်နာရောက်ပြန်တဲ့အခါကျထပင်ပြန်မော့ကြည့်တယ်ဆိုဟုတ်လား ဘာလို့ပေါ်ပေါ်ကြည့်တာအမှုပြေသွားပြီကိုဟုတ်ကလားအဲ့လိုပဲပေါ့အဲ့ဒီတဲ့မုံနေဟာဘယ်သူဘယ်လို့မှလှူလို့တောင်းလို့ကြွေးလို့မွေးလို့မကုန်တော့မြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားကဟဲ့ဟိုကစာကျွန်းသားတွေကျောင်းပရဝုန်နာမှာရှိတယ်လေဆွမ်းကျောင်းလေကားနာမှာရှိတယ်စာကျွန်းသားတွေအဲ့ဒါတွေကြွေးလိုက်ကြစာကျွန်းသားဆိုတော့လူရင်းကတော့တရောင်းသားပါပဲအဲတရောင်းသားတွေကြွေးလိုက်တယ်မုံနေကုံရောအောင်မရမကုံဘူး ပါလာတာတော့တဒောင်းနဲ့ပါအဲ့ဒီတဒောင်းနဲ့ကိုကြွေးလို့မွေးလို့လှူလို့တန်းလို့မကုန်ဘူးဖြစ်နေတယ်ဒါနဲ့တခါမြတ်စွာဘုရားရှောက်ပြန်ရောမြတ်စွာဘုရားမုတ်နေမကုန်ပါဘုရားမုတ်နေရအများကြီးကြံနေပါသေးတယ်။ကိုင်ကျွေးစရာလူလည်းမရှိဘူးဒီတော့အဲ့ဒီကျောင်းပရဝံဝရဲ့အပြင်မဲ့နားမှာ6ကြီးရှိတယ်အဲ့ဒီ6ကြီးတဲ့သွားပြီးတွန်ပြစ်လိုက်ကြပြီတော့မြတ်စွာဘုရားခိုင်းတော့မှ အဲ့ဒီမုံစီကြော်တွေအဲ့ဒီ6ကြီးတဲ့သွားပြီးတွန်လိုက်ကြတယ်ဒီခါကြမှာပဲမုံကိစ္စကုန်ကုန်ပြီတော့ဒုက္ခမြန်လိုက်တယ်မုံတော်ဒါအဲ့ဒီ6ကိုတဲ့ကျမ်းဂန်ကဆိုတဲ့ဒီ6ဟာတဲ့ဒီနေ့ဒီအချိန်ထိကပန်လပူဝပပ္ပါရမုံစီကျော်6ကဘာဆိုပြီးတော့ထင်ရှားရှိနေပါသေးတယ်တဲ့ဟောအမယုံရင်အိန္ဒိယသွားပြီးတော့အဲ့ဒီရသကြိုမြို့နာတက္ကာရယောနာ ရွာရှာပြီးသွားကြည့်မောင်စီရော6ကပါးတဲ့ပြီးတဲ့အခါကျတော့မှမြတ်စွာဘုရားကတချွေးကိုတရားဟောတာကိုဒါနကထာသီလကထာအနုပုပ္ပိကထာအစေနိုင်သောတရားစကားဒါနကထာပေကံလှူဒန်းဆွန်ကြဲခြင်းကြောင့်အကျိုးရနိုင်နာတဲ့သီလကထာကိုခြင်းသီလကောင်းအောင်ဆောင်စည်းထိန်းသိမ်းခြင်းကြောင့်အကျိုးရနိုင်နာတဲ့တက္ကကထာ လူပြင်းမှာကောင်းကောင်းနေကိုချင်းသီလစင်ကြယ်တဲ့ပုဂ္ဂိုလ်ဟာနတ်ပြည်လောက ရောက်လို့နတ်ပြည်လောကမှာအစင်အသာနာရတာထိတွေ့စရာအဆုံးကောင်းတဲ့ကာမဂုဏ်အာယုန်တွေကိုခံစားရပုံနဲ့နတ်ပြည်လောကအကြောင်းတွေဟောပြီးတော့မှကာမနာအာဒီနဝကထာအစင်အသာနာရတာအဆုံးကာမဂုဏ်တို့ကိုလိုက်စားနေတဲ့အတွက်အပြစ်များပုံဒုက္ခရောက်ပုံဆင်းရဲပုံဒါတွေဟောရတာပြီးတဲ့အခါကျတော့မှအဲ့ဒီကာမဂုဏ်တရားတွေကလွတ်မြောက်လို့ရှိရင် ချမ်းသာပုံ နိခမ္မကထာကာမဂုဏ်မှထွက်မြောက်ခြင်းကြောင့်ရတဲ့ချမ်းသာအဲ့ဒီချမ်းသာကိုဟောရတယ်အဲ့ဒီနိခမ္မကထာဟောပြီးတဲ့အခါကျတော့မှကာမဂုဏ်တရားတွေညုံမုံညင်းငွေလို့မလို့ကာမဂုဏ်တရားတွေကလွတ်မြောက်ရာသီးသားနဲ့မုတ်ချချမ်းသာပဲလို့သဘောပေါက်တော့ဒီတည်းကတော့ तू ကလက်တွေ့ပဲအရပါအာယုံကာမဂုဏ်ကိုတတ်မဲ့လို့ तू ဘလောက်ဆင်းရဲလဲမဆင်းရဲဘူးလားလက်တွေ့ပဲဒီလိုဆိုတော့မြတ်စွာဘုရားတရား तू သဘောမပေါက်လွယ်ဘူးလား ပောက်လွယ်တာပေါ့ဟုတ်တာပဲအစဉ်အာယုံကာမဂုဏ်ကြောင့်လည်းချမ်းသာအဆင်းရဲတယ်အမှန်အာယုံကာမဂုဏ်ကြောင့်လည်းဆင်းရဲတယ်အနအာယုံကာမဂုဏ်ကြောင့်လည်းဆင်းရဲတယ်အရသာအာယုံကာမဂုဏ်ကြောင့်လည်းဆင်းရဲတယ်ထိတွေ့စရာအစုံကာမဂုဏ်ကြောင့်လည်းဆင်းရဲတယ်မှန်လိုက်တာငါမုံစီကျော်လေးစားကျင်လိုက်စားကျင်တဲ့လောဘဒီကာမဂုဏ်အရသာကိုတောက်နာတဲ့လောဘကြောင့် ရက်ပေါင်းများစွာငါမှာပင်မဆင်းရဲပြီးပိန်ချုံချိနဲ့အကျော်ပြိုင်ပင်ထလို့နောက်ဆုံးမှမောရတဲ့အခြေအနေထိဖြစ်တာဟာဒီကာမဂုဏ်တရားကြောင့်ဖြစ်တဲ့ဆင်းရဲပဲသဘောပေါက်တယ်အဲ့ဒီခါကျမှမြတ်စွာဘုရားကပါမုတ်ကန္တိကဒေသနာကိုဟောရတယ်ပါမုတ်ကန္တိကဒေသနာဆိုတာကိုယ်တော်တိုင်ကျင့်လို့ကိုယ်တော်တိုင်သိတဲ့ဒေသနာကိုပါမုတ်ကန္တိကဒေသနာသူတစ်ပါးစီက နာယူမှတ်သားလို့သိရတဲ့တရားမဟုတ်ဘဲနဲ့ကိုတော်တိုင်းကျင့်လို့ကိုတော်တိုင်းသိတဲ့တရားအဲ့ဒါကိုသမုတ်ကံတိကဒေသနာအဲ့ဒါကိုကျမ်းဂန်ကသမုတ်ကံတိက ကိုတော်မှအသိထုတ်အပ်သောဒေသနာလို့ဒီလိုဆိုတယ်လူရင်းကတော့ကိုတော်တိုင်းကြည့်လို့ကျင့်လို့ကိုတော်တိုင်းသိတဲ့တရားဘယ်သူလဲဆိုတော့သစ္စာ၄ပါးသစ္စာ၄ပါးအမှန်တရားဟာမြတ်စွာဘုရားကိုတော်တိုင်းကျင့်လို့ကိုတော်တိုင်းသိတာသူတော်ဘာစီကနိခံသိရတာမဟုတ် ဒုက္ခသစ္စာဆင်းရဲမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားនិရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားဒီသစ္စာလေးပါဟောတာဟောတဲ့အခါကျတော့ဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းကိုသိပြီဆိုလို့ရှိရင်အဲ့ဒီအကျင့်တိုင်းကျင့်ပေါ့ကျင့်ရင်ဒုက္ခသစ္စာဆင်းရဲအမှန်ကို သိမယ်သိရင်အဲ့ဒီဆင်းရဲမှလွတ်မြောက်ရှင်းလာမယ်လွတ်မြောက်ခြင်းပြီဆိုဆင်းရဲကိုဖြစ်ပေါ်အောင်ပြုလုပ်ပေးတဲ့အကြောင်းတဏှာသမုဒယသစ္စာကိုပယ်တတ်နိုင်လိမ့်မယ် အဲ့ဒါတော့အကြောင်းတဏှာသမုဒိယသစ္စာပင်တတ်နိုင်ပြီဆိုလို့ရှိရင်သမုဒိယသစ္စာချုပ်ငြိမ်းကုံဆုံးသွားခြင်းကြောင့်သူ့ကြောင့်ဖြစ်ပေါ်မဲ့ဆင်းရဲဒုက္ခမဖြစ်ပေါ်ဘဲနဲ့ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုရတယ်និရောဓသစ္စာအဲ့ဒီစနေဟောတော့တတိယောတတိကရောယောသဘောကျလို့တရားနာရင်တရားနာရင်ပဲလိုက်ပြီးတော့တရားရှုတာနဲ့တရားမဆုံးမြင်မှာပဲသောတပတ္တိမေညာဖူညာရသွားကြတယ်တဲ့ဒီတော့ဒီလို ကလျာဏမိတ်တခေါ်တဲ့မိကောင်းဆွေကောင်းခေါ်တဲ့မြတ်စွာဘုရားလို့ဤကောင်းလမ်းမှန်ပြတတ်တဲ့သူတော်ကောင်းများနဲ့တွေ့ရကြုံရတဲ့အခါဆိုလို့ရှိရင်တော့လည်းပဲမစ္စရိယကအကျိုးအများသာပဲမဟုတ်ဘူးလားအကျိုးအများသာတယ်သူ့မှာဒီလောက်နှမျောလို့သာလင်ဘုရားရှင်နဲ့တွေ့ရတာမဟုတ်လားမနှမျောဘူးဆိုရင်ဘုရားရှင်နဲ့တွေ့ရပါမလားမတွေ့ရဘူးသို့တော့အနိကဆုံးအကြောင်းကတော့နှမျောမှုဟုတ်ကဲ့လား နှမျောခြင်းဟာမူလပင်မအကြောင်းရင်းမှန်တယ်သို့တော့အနိကဆုံးသူသောတာပတိမဉ္ဇဉ်ဖူဉ္ဇဉ်ရတာကတော့နှမျောခြင်းဟုတ်ကဲ့လားမဟုတ်ဘူးပေကလှူဒါန်းခြင်းပဲဟုတ်ကဲ့လားအဲ့တော့သူ့မုံတွေဟာတန်ဃာတွေလှူဒါန်းလို့လည်းမကုံလူတွေလှူဒါန်းလို့လည်းမကုံစာကျမ်းသားတွေလှူဒါန်းလို့လည်းမကုံတန်ဃာတွေရောလူတွေရောအာရမယဖုံးပေးကြစားကြတောက်ကြတာမြင်ပြီဆိုလို့ရှိရင်သူ့စိတ်ထဲမှာကြည်လင်ရှင်လန်းဝမ်းသာမှုမဖြစ်ပေဘူးလား ဖြစ်တာပေါ့ကြည်လင်ရှင်လန်းဝမ်းသာမှုစေတနာတွေထက်သာအားကောင်းနေပြီအဲ့ဒါလို့ဆိုတော့ဘုရားရှင်ရဲ့တရားတော်ပေါ်လဲယုံကြည်စိတ်ဖြစ်လာတယ်စိတ်ကြည်လင်တော့မှတရားရှုတယ်ဆိုလို့လို့ရှိရင်တော့အဲ့ဒီစိတ်ဟာမတည်ငြိမ်လွယ်ဘူးလားတည်ငြိမ်လွယ်တဲ့စိတ်တည်ငြိမ်လာပြီဆိုလို့ရှိရင်တော့ယုတ်သဘောနံသဘောတည်တဲ့ဥပဒနာဉာဏ်နေထက်ထက်တန်တန်ဖြစ်နိုင်တယ်အဲ့ဒီဥပဒနာဉာဏ်နေဆုံးပြီဆိုလို့ရှိရင်တော့မဲ့ဉာဏ်ဖွညာမရဘူးလားဒါကြောင့်မလို့ အရင်ကအကြောင်းဟာမစ္စရိယနှမျောတွတ်လို့ခြင်းဖြစ်တော်လဲပဲတကယ်အနိကဆုံးအကြောင်းကတော့ဘာလို့လဲဘေကံလူဒါခြင်းဒါနနဲ့ပွားများအထုတ်ခြင်းဘာဝနာဒါပဲမဟုတ်လားအဲတော်တော်ကြာကြာဟေးနှမျောရင်တတ္တပတ္တိမဉ္ဇဉ်ဖွညာရတယ်တို့လည်းမလူဘူးလို့များဖြစ်နေအောင်ပဲနော်အဲ့ဒါအတိဘယ်ယူဆမှားနေအောင်ပဲဟုတ်ကဲ့လားမလူဘူးဆိုလို့ရှိရင်မဉ္ဇဉ်ဖွညာရတယ်တို့တရားအားမထုတ်တော့ပါဘူးကဲမလူပဲပဲနေလိုက်မယ် မဟုတ်ဘူးလားမစ္စရိယတရားပဲပွားနေလိုက်မယ်ဆိုလို့ရှိရင်တော့ရပါမလားမရဘူးမစ္စရိယကဖះနဲ့တွေ့ဖို့ရအကြောင်းတွေ့ဖို့ရအကြောင်းဖြစ်လာတာအဲဖះနဲ့တွေ့တဲ့အခါကျတော့ဒါနသီလဘာဝနာပဲဒါဟာအကြောင်းရင်းတွေပဲဒါကြောင့်အဲ့ဒါလိုမစ္စရိယအငြိအကျေးမိမိတဏ္ဍမှာ မတင်အောင်တဲ့ဒီ6ပါးနဲ့ကျော်စေးပါတဲ့နှမျောရင်အဲ့ဒါအဲ့ဒါလောက်အဲ့ဒီတစ်ထည်လောက်နှမျောတာမပြောနဲ့တာမန်ပစ္စည်းလေးနှမျောတာတော့မဆင်းရဘူးလားဆင်းရတယ်ကိုယ်အိမ်မှာရေပုံပိုင်လေးရေတွင်းလေးတူထားတယ်အဲ့ဒီရေတွင်းလေးဟိုတခြားအိမ်ကလာပြီးတော့ခတ်တယ်ဆိုလို့ရှိရင်နှမျောတတ်တဲ့ပုဂ္ဂိုလ်ဆိုကြိုက်မလားမကြိုက်ဘူးအဲ့တော့ဟိုလူကလာရေခတ်နေလေစိတ်ထဲကမချမ်းသာလေဘယ်သူနှိမ့်ဆက်နေတာလဲမစ္စရိယနှိမ့်ဆက်နေတာ အဲအမတန်ထင်ရှားတယ်ဒါကြောင့်တရားမင်းကတစ်ချိန်ကမြတ်စွာဘုရားရှာဘူးတယ်မြတ်စွာဘုရားတဲ့လောကလူတွေချမ်းချမ်းသာသာ နေကြညပါတယ်တဲ့တတ္တဝါတိုင်းတတ္တဝါတိုင်းချမ်းသာကြညပါတယ်သို့တော်လည်းပဲဘယ်တတ္တဝါမှချမ်းသာခြင်းတိုင်းမချမ်းသာရပါဘူးတဲ့ဆင်းရဲမှုအထွေတွေနဲ့ပဲတွေ့နေရပါတယ်အကြောင်းဘာပါလဲဖရာတဲ့ဟောတိုက်ဒီနာငုတ်တုတ်တတ္တဝါတွေမချမ်းသာခြင်းဘူးလားချမ်းသာခြင်းနဲ့ ဒါပေမဲ့လို့ချမ်းသာရဲ့လားမချမ်းသာဘူးကိုစင်ရဲ့စိတ်စင်ရဲ့တနည်းမဟုတ်တနည်းတွေ့ရကြုံရတာပဲဟုတ်ကလားအဲ့ဒါလို့ချမ်းသာခြင်းပဲမချမ်းသာရပါဘူးအကြောင်းပါပါလေတဲ့မြတ်စွာဘုရားကတရားတဲ့မချမ်းသာခြင်းရဲ့အကြောင်းဟာတခြားမဟုတ်ဘူးတဲ့အိတ်တာမစ္စရိယပဲဟောသူတော်ဘာစည်းစိမ်ဥစ္စာ ဖြစ်တာကိုမနာလိုတဲ့အိတ်တာနဲ့ မိမိရှိစိတ်ဥစ္စာမိမိနဲ့ပတ်သက်တာကိုသူတစ်ပါးဆက်ဆံတာမနစ်မြို့တဲ့မစ္စရိယဒီတရားနှစ်ပါးဟာမချမ်းသာခြင်းရဲ့အကြောင်းပဲတဲ့အဲ့ဒီမချမ်းသာခြင်းရဲ့အကြောင်းဖြစ်တဲ့အိဒါနဲ့မစ္စရိယဖြစ်ဖို့ရအကြောင်းကဘာပါလဲဖရာတဲ့ဆန္ဒပဲတဲ့အလိုဆန္ဒပဲတဲ့အဲ့ဒီအလိုဆန္ဒကြောင့်လူလားတောင်းတမှုဆိုတဲ့ဆန္ဒကြောင့်မနာလိုတဲ့အိဒါတွေဖြစ်တယ် လူလားတောင်းတမှုဆိုတဲ့ဆန္ဒဆန္ဒကြောင့်ဝန်တိုးတဲ့မစ္စရိယာတွေဖြစ်တဲ့အဲ့ဒါကြောင့်ပဲဆင်းရဲနေကြတာပဲတဲ့အဲ့ဒါလိုအစာရည်တွေဖြင့်တရားမင်းကတဆင့်စီတဆင့်စီလျှောက်ပြီးတော့လျှောက်ထားတော့မြတ်စွာဘုရားကအကြောင်းတွေတဆင့်စီတဆင့်စီမိတ်ကြတဲ့အဲ့ဒီသုတ်ဒေသနာကိုတက်ကပညာသုတ်ဒေသနာလို့ခေါ်တယ်အဲ့ဒါကိုဤတော်ရှင်မာစီဆရာတော်ဘုရားကြီးကဆောင်းပုတ်စီထားတဲ့ဆောင်းပုတ်ကဘယ်လိုမှန်းတော့မသိဘူး လူလောကမှာလူတွေဟာဆင်းရဲနေပါပြီချမ်းသာများခြင်းကြပါတယ်တဲ့သို့တော်လည်းပဲအိတ်တာမစ္စေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရဲရသည်တဲ့ကာမဘုံသာလူမိုင်များသို့ကောင်းစားပြီးဝဘေးရန်ပလျက်ဤမြချမ်းသာနေလိုပါလေအိတ်တာမစ္စေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရဲရသည် ဘယ်သူချုပ်လို့လဲတော့အိတ်တာမစ္စည်းမူလစင်မြင့်သူเจ้าစစ်တော်မုံခြေတနာအာယုံများနှင့်လူလာတလီကျန်စီတရန်ချက်ရံမှဆွဲလူလာတလီကျန်စီတရန်ချက်ရံမှဆွဲချက်ရံမှဆွဲဖြစ်ပြမြဲ၏ ကာမဘုံသားလူအများတို့လူနာများတို့ကောင်းစားပြီးဝါဘေးရန်ပ၍အေးမြချမ်းသာနေလိုပါလေကာမဘုံဆိုတာလူဘုံနတ်ဘုံလူဘုံကတဘုံနတ်၆ဘုံကနတ်၆ဘုံနဲ့9ဘုံသူ့ကိုကာမသူဂတိ9ဘုံခေါ်တယ်ကာမဘုံဆိုတာငရဲဘုံလေးအပယ်လေးဘုံလည်းပါတော့ပါတယ်ဒါပေမဲ့လို့ဒီနေရာမှာတော့အပယ်လေးဘုံကိုဆိုလိုတာမဟုတ်ပါဘူးကာမသူဂတိ9ဘုံပဲဆိုလိုတာ ကာမဘုံသာလူနာများတို့ကောင်းစားပြီဝါဘေးရန်ပါလျက်အေးမြချမ်းသာနေလိုပါလေအိတ်သာမစ္စေသူရှုပ်ပွေ၍ထင်ကြီးမကြဆင်းရဲရသည်မူလစစ်မြေသူเจ้าစစ်တော်မုံချစ်သနာအာယုံများနှင့်လူလာတရီကျန်စီတရန်ချက်ရမှဆွဲခြေတယ်လွဲ၍ ဋ္ဌာမိစေရရဲ့အကြောင်းကဆန္ဒဆန္ဒရဲ့အကြောင်းကဝိတက်ဝိတက်ရဲ့အကြောင်းကမုံမှုချင်းမှုအဲအိဋ္ဌာမိစေရရဲ့အကြောင်းကမုံမှုချင်းမှုမုံစရာချစ်စရာအာယုံနဲ့မုံမှုချင်းမှုအဲ့ဒီမုံစရာချစ်စရာအာယုံနဲ့မုံမှုချင်းမှုဟာဘာကြောင့်ဖြစ်တယ်လဲဆိုတော့ဆန္ဒကြောင့်ဖြစ်တယ်ဆန္ဒဘာကြောင့်ဖြစ်တယ်လဲဆိုဝိတက်ကြောင့်ဖြစ်တယ် ဝိတ္တဘာကြောင့်ဖြစ်တယ်လဲဆိုတော့ပပင်စတရားများကြောင့်ဖြစ်တယ်တဲ့တဏှာမာနဒိဋ္ဌိအဲ့ဒါလိုအစာရည်ဒီဖြင့်မြတ်စွာဘုရားတစင်တစင်ဟောကြားတဲ့တရားကိုတော့လာမဲ့ဥပုပ်ကြမှာပဲဘုန်းကြီးကအချင်းချုပ်ဟောရအောင်မယ်တဲ့ဘာကြောင့်လဲဆိုအိတ်တာမစ္စရိယနဲ့ဆက်ဆက်နေတယ်အဲ့ဒီခါကျမှပဲဆောင်းပုတ်လည်းချပေးမယ်ဒါကြောင့်ဘုန်းကြီးတို့တရားနာပရိသတ်ဟာမိမိတို့တဏှာမှာဝင်လာတဲ့ကိလေသာတွေမှာအညဉ့်ဉန်းဆုံးကိလေသာ အညစ်မဲတဲ့မှာအညစ်မဲဆုံးစိတ်ဖြစ်တဲ့အိဗာခေါ်တဲ့မနာလိုတဲ့စိတ်မဝင်လာရအောင်ဝင်လာရင်လည်းပဲစင်ကြဲသွားအောင်မစ္စရိယခေါ်တဲ့နှမျောတွန့်တို့တဲ့စိတ်မဝင်လာရအောင်ဝင်လာရင်လည်းပဲစင်ကြဲသွားအောင်ပေးထားတဲ့ဤ6မျိုးမှာတစ်မျိုးမျိုးနဲ့စင်ကြဲအောင်ဆေးပါလွယ်လွယ်ဆိုလို့ရှိရင်ယောနိသောမနာတိကာရတင့်နေအောင်နှလုံးသွင်းခြင်းအပြင်လည်းလျှော်ဆေးပါဝိပဿနာတရားရှုပွားခြင်းအပြင်လည်းပဲလျှော်ဆေးပါအဲဒါလို့အလွယ်ဆုံးဤနှစ်နည်းနဲ့ ကျော်စေခြင်းအပြင်မိမိတို့တဏ္ဍာမှာအိတ်တာမစ္စရိယမှာစ၍ကိလေသာအငြိအကျေးမတင် ဖြူစင်သောစိတ်ဖြစ်ပြီးတော့အဲ့ဒီဖြူစင်သောစိတ်အစဉ်နဲ့ယုတ်တရားနံတရားတို့ရဲ့အမှန်တဘာဝအနိစ္စဒုက္ခအနတ္တသဘောတွေကိုပြက်ပြက်ထင်ထင်ဉာဏ်နဲ့သိမြင်တဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလင်မဲ့ဉာဏ်ဘုံဉာဏ်နဲ့နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ 1346ခုနှစ်ရာသူလာဇန်8ရက်1984ခုနှစ်ဒီဇင်ဘာလ29ရက်နေ့နေ့လယ်2နာရီနဲ့25မိနစ်ချိန်မှာဘုန်းကြီးတို့တရားဝဲစဒီနေ့လည်းပဲအရင်သတင်းပတ်တွေကဟောတဲ့ဟောခဲ့တဲ့ဗာတရားတော့စိတ်တရားပဲဆက်ဟောရမည်စိတ်ထားဖြူဖွေး ချမ်းသာရေးတရားတော်ဆောင်ပု္ပ္ပစာအုပ်ကလေးတွေပါကြရလားပါတယ်မရတဲ့လူလည်းမရဘူးเนาะအဲတနေ့ကပြန်သွားတဲ့ယောဂီတယောက်ကလျှောက်ပါတယ်ဆရာတော်ဘုရားတဲ့အဲ့ဒီဆောင်ပု္ပ္ပစာအုပ်ကလေးတွေရိုက်ပြီးတော့ဓမ္မဒါနပြုပြရစေတဲ့အဲကောင်းတာပေါ့လို့ရိုက်ပါလို့အဲ့ဒါသူရိုက်လိုက်မယ်ဘယ်တော့ရမလဲတော့မသိဘူးအရင်တရင်တရင်ဘက်ကဘာပြတ်ခဲ့ဟမ် အိတ်တာမစ္စရိယနော်อืมဟုတ်ပြီဟောဖို့စိတ်ကူးထားတယ်ဆိုတာတော့စိတ်ထက်တတိရပါတယ်သို့တော့အရင်တစ်ပတ်ကဘယ်နေရာဖြတ်မဲ့ဖြတ်မိခဲ့တယ်ဆိုတာမသိတာပါဒီတော့အဲ့ဒီစိတ်အငြိအကျေးကိုလျှော်ဆေးဖို့ဆိုတာမှာအငြိအကျေး16ပါးအငြိအကျေးဆိုတာကတော့မကောင်းတဲ့အပြစ်မကင်းတဲ့စိတ်ဟူသမျှအငြိအကျေးပါပဲလူရင်းကတော့ဒါပဲ အပြစ်မကင်းတဲ့စိတ်ဖူသမျှတာအညစ်အကြေးကြီးပဲလူလောဘတိတ်ကြီးတာလည်းအညစ်အကြေးပဲဒေါသမမာနဖြစ်နေတာလည်းအညစ်အကြေးပဲအသိအမြင်မှားနေတာလည်းအညစ်အကြေးပဲနှမျောတွန်တို့ဝန်တို့တာလည်းအညစ်အကြေးပဲမနာလိုတာလည်းအညစ်အကြေးပဲငိုင်မီးတာလည်းကိုယ်စိတ်လေးလံထိုင်မိုင်မှုစိတ်စေတသိက်လေးလံထိုင်မိုင်မှုထိနာမိတာလည်းအညစ်အကြေးပဲအချင်းချင်းပြောရမယ်ဆိုလို့ရှိရင်တော့အပြစ် မကင်းလို့မိမိသူတစ်ပါးနှစ်ဦးတူထိခိုက်နစ်နာစေတဲ့သဘောရှိတဲ့စိတ်မှန်သမျှဒါအညစ်အကြေးပဲအဲ့ဒီအညစ်အကြေးတွေမိမိတဏ္ဍာမှာတတ်နိုင်သမျှမတင်မဲနဲ့ဒီစိတ်အစဉ်ဖြူစင်းနေအောင်နှလုံးသွင်းရမယ်တင်လာတဲ့အညစ်အကြေးကိုလည်းပဲပယ်ဖြောက်ပြရမယ်ပယ်ဖြောက်ဖို့ရကနီး16ပါးအဲနီး6ပါးပေးထားတဲ့အညစ်အကြေးတွေ ပယ်ဖြောက်ဖို့ရမေရိစိတ်ကိုဖြူစေလိုသောထိုထိုအာယုန်ညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုန်တိနုလုံပတိဉဏ်ချေညှိလော့ပုဗ္ဗိမေတ္တာသမထာနှင့်ပွားရာဝိပတ်နိ600ရတွင်တင့်မြရာသုံးဖြူစိတ်ဖုံးသည်သလုံးချမ်းသာလိမ့်မည်တည်းတဲ့အဲ့မှာနိ6ပါစိတ်အငြင်းမဲ့တင်လို့ရှိရင်အငြင်းမဲ့ကိုဖြူစင်အောင် လျှော်ဆေးဖို့ရနည်း6ပါးမဲရီစိတ်ကိုဖြူစေလိုသောညစ်နေတဲ့စိတ်ဖြူစင်စေရင်ဖြူစင်စေလိုရင်ထိုထိုအာယုံညစ်မျိုးစုံနှင့်မကြုံတွေ့စေညစ်မျိုးစုံထိုထိုအာယုံညစ်မျိုးစုံဆိုတာစိတ်ကိုညစ်မဲစေတဲ့မကောင်းတဲ့စိတ်တွေဖြစ်ပေါ်စေတဲ့အာယုံအဲ့ဒီအာယုံနဲ့မကြုံမတွေ့အောင်နေတဲ့လူရင်းကတော့အကုသိုလ်ဖြစ်เสียအာယုံတွေနဲ့မကြုံမတွေ့အောင်ရှောင်းနေပါ अवदोषित